ယေရှုရှင်မဟာဗုဒ္ဓမြတ်ဆရာတော်ဖရာကြီး16ရက်နှစ်လ2021ခုနှစ်တွင်ဟောကြားတော်မူသောဩဝါဒပေးအမှတ်စဉ်နှစ်တရားတော်တာယုတာသွေးကတောင်းတဲ့တာစာဒီကရာတာစာအတွက်လုံးလုံးနေရပြီဟုတ်ဗျာသခင်မာလေးပဲညီတာဆောင်တဲ့အစဉ်ညီတာလီတာမိတာဒီတိုင်းမှာပဲအတန်လည်းဒီတိုင်းမှာနားလည်းဒီတိုင်းပဲအစားတော်လည်းဒီတိုင်းပဲအတွေ့အထိလည်းဒီတိုင်းပဲ ဟုတ်နော်ကာမအာယုန်လေးအဲ့တော့တို့မြေတမ်းနဲ့တီဖောက်ထားတဲ့လူသားများဘုရားလူခေါ်မှာပေါ့လေလူနဲ့တည်းဆံများကမြေတပ်ဘူးစားနော်ဒါသူတပ်ပါစားတာကိုဒီတိဆံနဲ့တိဆံမှုတကောင်နဲ့တကောင်မျိုးနဲ့တမျိုးအစာချင်းစားတာချင်းတူလူလားဗျာတူနော်သုဒ္ဓတိုင်းပဲသုဒ္ဓတိုင်းပဲတို့လူတွေက ယောက်နဲ့တယောက်စားတာကြိုက်တာချင်းတူတူလားဗျာတူတူပါဗျာအဲခန္ဓာရှိရတာရှိရတာရှိရတာသွေးတောင်းတဲ့အတိုင်းတို့တာဆာရှာမှာပဲဟင်အဲ့ဒီသူ့ဓာတ်ပါကဘာလို့လဲသူ့ဓာတ်နဲ့တည်ရင်ကြိုက်တာဟုတ်နော်ဓာတ်နဲ့မတည်မကြိုက်ဘူးဟုတ်နော်ဓာတ်နဲ့တည်တော့ကြိုက်တော့ကောင်းတယ်ပြောမှာ တကယ်ကောင်းတာမကောင်းတာတော့ဆိုင်ဘူးသူကြိုက်ရင်ကောင်းမှာဟင်တရားသမားကြီးပေါ့ဒီလောက်ဘူးနေတာသူကြိုက်ကောင်းတာပဲဟင်သူတမ်းနဲ့တရားဘူးဟုတ်နော်သူဒီသောတာဝါယောဒဆောင်တဲ့ပုဂ္ဂိုလ်ကအရက်တော့ကြားပါလေညီတာဆောင်တဲ့ပုဂ္ဂိုလ်ကြတော့အရက်ဘူးနည်းနည်းမှမခံနိုင်ပါဘူးနည်းနည်းလေးတော့တာမျိုးဆောင်ကြဆိုင်အောင်ဘူးမူတော်ပါပဲသူရန်ကုန်တော့ကတွေ့ခဲ့ဘူးပါလေသူခဏောင်သူကအဲသူကသူရီဘူးကြီးခေါ်တာဟုတ်တင်မောကြီးကိုလမ်းပြရတဲ့ ပင်မောငယ်လေးကိုကြည့်ရဟိုပါပေါ့လေလမ်းရှင်းပြရတဲ့ပင်မောဒီမောင်းရတယ်ဒီဘူးကြီးပေါ့သူကမိသားမိသားဆောင်နေအဲတော့သူကအရင်များတော့လို့ရှိရင်ဒီဘူးကြီးတလုံးစားတော့ပေါက်တာနဲ့ဆောင်စားတိုင်းအောင်ဘူးအရင်ကမခံမကြိုက်ဘူးပေါ့သူတကမှမတည့်ဘူးအဲဒီတမိသားဆောင်တဲ့ပုဂ္ဂိုလ်ကတော့တိုင်ပြီးပါတော့ခိုင်းတာပြီးခုတော့ဟုတ်ဗျာဟင်အဲသူတနဲ့တည့်တယ် အဲ့တော့တို့ရွာပဲသုံးနေတဲ့ကြိုက်တယ်မကြိုက်ဘူးဆိုတို့စကားမဟုတ်ဘူးတော့တတ်ကားတတ်ကားပြောတာတတွေးတောင်းတဲ့အတိုင်းတို့စကားမဟုတ်မဟုတ်သေးဘူးအဲ့တော့တို့ရွာတဲ့ဘာဖြစ်လဲကြိုက်တော့ကောင်းတယ်ပြောတာပေါ့မကြိုက်မကောင်းဘူးပြောတာပေါ့တော့အကြိုက်ချင်းမတူတဲ့အတွက်ရွာကကောင်းရင်လည်းမတူဘူး တတ်မှတ်တိုင်းတူသလားတူပါဘူးသူကဒါကောင်းတယ်ပြောနေဘုရားဒါမကောင်းဖြစ်သွားတာပဲလေဒါကတော့ပဲတို့မှမလို့တရိဆောင်လေးချစ်တာလို့နော်ပြီးတော့တို့ပြောနေကြတာခန္ဓာကဓာတ်နဲ့တည်တောက်ထားတဲ့အတွက်ခန္ဓာနောက်မှာပါတဲ့ခံစားတဲ့စိတ်နော်မှတ်သားတဲ့စိတ်နော်ပြီးတော့စေတနာထားတဲ့စိတ်နော် ပြီးတော့အသိမှပြုတဲ့စိတ်နော်ကာဝနာခန္ဓာ၄ပါးအဲ့ဒါကယုတ်ခန္ဓာအတွက်နောက်ကလိုက်ပြီးတော့ဒီလူဘဝရလူခန္ဓာအလုံးစုံပြီးဖို့နောက်ကလိုက်လာတဲ့အသိခံလေးကြောင့်တို့လားဒီသူကသူခန္ဓာကြီးနဲ့တဲ့မတဲ့ဝိညာဉ်ကခန္ဓာကြီးပညာကမာတာကြီးတိရနာကအဲဒီခါရဥဆောင်တဲ့စေတနာကထားကြီးဝိညာဉ်ကဒါကောင်းတယ်ဒါမကောင်းဘူးဖုန်ဖြတ်ပြီးတယ်ဟုတ်နော် အဲ့ဒီတိုင်းတိုင်းကိုသူ့ဟိုဓာတ်ကောင်းကြီးတို့ကိုအလုံးလုံးပြီးတာတို့အတွက်အလုံးမလုံးတော့တို့အတွက်မပါဘူးတို့အတွက်ဆိုဗုဒ္ဓဘာသာသာသမီတွေအတွက်မပါဘူးလို့ပြောတာနော်ဗုဒ္ဓဘာသာသာသမီတွေအတွက်မပါဘူးရထားတဲ့ခန္ဓာအတွက်ပဲသူအလုံးလုံးပါနော်ဟုတ်တယ်နော်သူကသူတဘောပါပဲလေဒီကနေခွေးရှိတဲ့ဒီဒီဝေဒနာကအဲဒါဆုံးလာမှာမဟုတ်တော့ခွေးတာလိုက်ပြီးတော့ တယ်လေခွေးဘဝနဲ့ထိုက်ခံတဲ့ဟာကိုခံစားကြည့်မယ်မသားကြည့်ကြည့်မယ်ပြည်နာသားအကြောင်းများဆိုင်ကြည့်မယ်အဲဆုံးဖြတ်ကြည့်မယ်ဒီတိုင်းလုံးလုံးပေါ်မှာဟုတ်လားသူတော်ဘာအတွက်ဒီလိုလို့မတို့ကမဆိုင်ဘူးသူကဖရာသားသမီးဟုတ်ဗျာဒီကြိုက်တိုင်းမလုံးမုံနိုင်မှာသူကြိုက်တယ်ပြောတိုင်းလည်းမခံသူမုံနဲ့ပြောတိုင်းလည်းမခံ သူကကြိုက်တယ်ကောင်းတယ်ဆိုရင်ဘာကောင်းလာလဲကိုကတတိနဲ့မှတ်စီဟုတ်နော်ဟင်တကယ်ကောင်းရင်ကြိုက်မှာဟင်ဟင်ဒါသူကောင်းလို့ကြိုက်တာတော့သူလိုက်မလုပ်နဲ့ဟုတ်နော်ဟုတ်နော်ပြီးတော့ဓာသွေးတောင်းတာကိုဓာခန္ဓာပြီးလို့လုံပြီးတိုင်အောင်ဟုတ်ခန္ဓာအတွက်ကိုရှားပြီးတာကလွဲလို့မဟုတ်နဲ့ဟုတ်နော်အကြိုက်မလွန်တဲ့ဘုရား ဟုတ်နော်အကြိုက်မလို့နဲ့အကြိုက်လူရင်ဆွဲမှာဟုတ်နော်အကြိုက်လူရင်ဆွဲမှာအကြိုက်လူရင်ဆွဲမှာဆွဲရင်ဆွဲတဲ့နေရာကြီးမှာနေနေကြီးတဲ့နေရာတို့ဘဝရမှာ မလို့ဘူးတို့ကဘဝနဲ့ခန္ဓာလို့အောင်ပြောကြမှာဒါသာသနာရှိဆုံးခင်ဟင်သာသနာနဲ့ဂျုံလုံးကဘဝနဲ့ခန္ဓာကတို့တဲ့နေရာအထိပေါ်မှာဟုတ်နော်ဟုတ်ကဲ့မနက်ကလည်းပွားလို့ပြောခဲ့ပြီးပြီးရတဲ့ ဘဝမချောင်းလားဟုတ်ကဲ့တော့ပါမိလားမှန်ပါပါဟင်ဟင်လုံနိုင်ပါမလားဟုတ်ပါမလားဗျာဘဝမချောင်းလားဒီသူတို့ကလည်းကားတော့ပုံရဘဝချားနေပြီဘဝမချားကျိုးစားလားဟုတ်ကဲ့ဟင်ဘဝမချားတို့ကကျိုးစားရမှာချက်ချင်းကြီးမပြနိုင်ဘူးဘဝဆက်ဆက်ကဆွဲခဲ့တာဟုတ်တော့ ဘုံမဆက်ဆက်များပါတယ်တို့ဒီဘဝတော့မွေးကလေးကဆွဲခဲ့သူကလေဟင်မွေးကလေးကဆွဲခဲ့တာခုမှဆွဲတာမဟုတ်ဘူးတို့ကခုမှစမလို့ကြံတော့ကျိုးသားနေပြီလားစမလို့ကြံတော့ဟုတ်တယ်နဲ့ဟင်တော့ဘလားဘူးလောက်ပါဘူးဟင်ဘာမှမလုပ်ပါဘူးပေါ်လာပွာရင်းသုံးလိုက်အိမ်မှာနေစဉ် နန်းတဲ့နေကျင်ပေါ့ဗျာကိုက24နာရီကြာကျမတက်တက်လုံးကြာကျမကိုက2နာရီတာမယာနဲ့အမြတ်ကြီးခုမှဆက်ရတော့2နာရီလေးစောင့်နေအတိုးကလောင်းပါလေဟင်2နာရီနဲ့ရောက်တော့မလားဗျာတို့ကထိုင်မှထိုင်နေလို့ထင်နေလို့ဤဒီတခါပြောတာဟုတ်နော်ဟုတ်နော်ကမ္မထာထိုင်နေယုတ်ကတော့ စိတ်ထိုင်မကြခင်ကိုထိုင်ပြီးနေရတာဒီကံမဟုတ်ဘူးဟုတ်တော့တို့ပြောနေကြအတိုင်းဆိုရင်အဲသလုံးခါရင်ရေလှုပ်ပြီးဟုတ်ဗျာသလုံးခါရင်ရေလှုပ်ပြီးသလုံးမခါလဲထားတော့ရှိတဲ့ရေလှုပ်သေးတာအဲတော့ခန္ဓာကိုယ်ကသလုံးနဲ့တူတယ်ခန္ဓာကိုယ်မီးနေတဲ့စိတ်ကကြည်နဲ့တူတယ်ခန္ဓာကိုယ်လှုပ်ရင်စိတ်လှုပ်မှာဆိုလို့ အထိုင်ခိုင်းရတာပါထိုင်ခိုင်းရတာပါသူစာအတိုင်းပြောရင်တော့သူစိတ်ထိုင်မကြခင်မှာထိုင်ပါတဲ့စိတ်ထိုင်ကြတဲ့ဟိုဘက်ကြတော့ထိုင်မှတ်တာကပူအားကောင်းသလားဈေးကြံကပူအားကောင်းသလားရမှတ်တာကပူအားကောင်းသလားအိတ်မိမှတ်တာကပူအားကောင်းသလားဣရိယာပုလေးပါဘယ်ဟာကကိုယ့်အတွက်ကိုအရေးကြီးဆုံးလို့ကြည့်ပါ အရေးကြီးဆုံးဣရိယာပုဂ္ဂိုလ်ဦးစားပေးပါဟုတ်တော့ဟင်ထိုင်ရမှာမဟုတ်ပါဘူးသင်ညာနဲ့ဟိုမဘုံဒီဘာရောက်သွားတာတည်းမနေပါဘူးကြာရင်းနဲ့လည်းမလဲဘူးတော့ဟုတ်တော့အေးရင်ကတော့ဒိုးတွေကြုံပြုံးမှာပေါ်ပြပြညာတော့မသိဘူးပေါ့အေးရင်ကတော့အထုခါတာပုဂ္ဂိုလ်အိပ်ပြီးတော့မှမှနေကြမင်းပေါင်းနေပိန်နေဆိုခေါ်ဆိုတော့သူပြရတယ်ကြာဟင် သူ့သေးတာတူပဲဗျအဲအရုခါသာပုဂ္ဂိုလ်အဲအိမ်ဒီများမမှတ်ပါလိမ့်နဲ့ဗျာသူ့သိတာနဲ့ဘာမှထူးဘူးဗျဟုတ်နော်ဟင်ဟောထိုင်မှတ်တာကခုနကသလုံးကြီးအောင်လေသလုံးကြီးအောင်ထားတာတော့ဒီပုံလေးတိုင်းချက်ကပုံမင်းမခတ်တော့မယ်လှိုင်းချက်မရဘူးနော်တွေးပါပဲအော်တိုင်းမှာဘာပဲပဲလုံလာထွေလာနဲ့အဲ့ဒီကြားတွေကညာပွင့်သွားတာကြည့်တယ်ပဲဟိုအထက်ညာနေရောက်မှမတွေးကြည့်တာပါ ဒီအောင်ညာတော့ဒီတိုင်းနဲ့သွားကြရတာပါဟုတ်တော့တွေးပါပဲဟင်တွေးပါသေးတွေးရမလားလို့သူ့တောင်းပြီးမချုပ်နဲ့တွေးပါပဲကိုကကိုလို့ကိုလို့အမှားပဲကများရဲ့တွေးသူကသူနေသွားတာနေမတွေးနဲ့သွားလို့လို့မရဘူးတော့မပြီးနဲ့မချုပ်နဲ့ဟုတ်တော့ကိုကကိုမှကိုအမှားနေရင်တွေးရနေမှာပေါ့အမှားစိတ်လာရင်တွေးနေပေါ်မှာပေါ့ဟုတ်တယ်နော်ဟင်မှားတာမှား အဲ့တော့ကမ္မထထိုင်နေဆိုတာရုပ်ထံပြောတာမဟုတ်ဘူးစိတ်ထိုင်နော်ရုပ်ထိုင်ကခုနကစိတ်မငြိမ်ခင်လေးသာပြောတာနော်အဲ့တော့စိတ်ထိုင်ဆိုတော့ဘာလုပ်ချင်တယ်ဒုစာကတော့ဘူတံဘူတတော်ပပတိဒါကစာကဆိုတာနော်ပါဠိလိုပြောတာနော်ညာမာလိုတော့ထင်ရှားတဲ့နေရာကိုထင်ရှားတဲ့ထင်ရှားအောင်ကြည့်ပါရှုပါမှတ်ပါလို့ပြောတာဒီပေါ်ရင် ဘဝမှာထင်ရှားမှာပေါ့ကြည့်ရင်မျက်လုံးမှာထင်ရှားမှာပေါ့ဒါထင်ရှားလာပြီမဟုတ်ဘူးလားဟင်ဟုတ်နော်ထင်ရှားတဲ့နေရာကိုထင်ရှားတဲ့ထင်ရှားအောင်မှတ်ပါတယ်အဲ့ဒါပြောတာတင်အဲ့တော့သွားရင်ဘဝမှာတတိထိုင်ချဖို့ဟုတ်တယ်နော်ကံရင်ကံတဲ့နေရာထင်ရှားမှာထင်တယ်ဟုတ်တယ်နော်ကံတော့မရာနဲ့ကြာချလိုက်တာနဲ့ဒီအတွင်းရောတဲ့ပြင်ကျော်တူပါမလားတူပါဘူး သေချာကြည့်တာဟောဟောဒီတိုင်နေနေရာသားတွေကြည့်ပါဒါအကုန်ဒီတိအကုန်မြင်နိုင်တာပါဟင်ဟုတ်နော်ဒီလိုပြန်ချလိုက်တာနဲ့ဒီလိုမှတင်လိုက်တာမတူပါဘူးအရှင်ကျော်ပြင်ကျော်လုံချရင်ခန္ဓာဖြစ်စဉ်တူပါမလားတူပါပါဘုရားအဲ့တော့ထင်ရှားထင်ရှားတဲ့နေရာမှလိုက်ရင်ဘယ်ကမှမတူဘူးပဲဒီနေရာအဲဒီမှာထင်ရှားဒီမှာထိုင်ရှားတတိထိုင်ရှားရမှာမဟုတ်ဘူးလားအဲ့တတိထိုင်ရှားတာဟို အဲကမ္မထံထိုင်နေလို့ပြောတာဗျဟုတ်သလားဟင်ဟင်ဟင်အဲ့တော့ဘာသာနာနိုင်ပြီးဆိုင်တော့ဆရာကလမ်းချရင်လည်းတတိဝင်ပါလေဆရာတတိအားပါနာနာကြီးထိုင်နေကြတဲ့ဖွက်မကြည့်တာစိတ်ကပြေးတာပေါ့ဗျာပြေးမှာဆက်ပြေးတာပေါ့ဒုက္ခနာပြနာနာကြီးပြေးမှာပေါ့ဗျာ ဟင်ပြည့်တော့ပြည့်ပါလေကိုကြီးတော့ပြည့်ပြည့်ပါကိုကြီးတော့ပြည့်တော့မဟုတ်တတိယပြည့်ဘူးလားဗျာဟင်ဒီချက်သားလိုက်ပြန်ကြည့်ထုတ်လိုက်တော့ဗျာဟုတ်ကလားဒီထွက်ဟိုတတိလို့တော့မပြီးတော့ပြီတော့မှာပဲသူလည်းထွက်လာတယ်ဒီဒီဘောင်နဲ့ဖောက်ကောက်တလူပဲတွေ့မှာပဲမှားရတာပဲမှတ်ပါများမှရမှန်များပါတွေ့နေမှာပေါ့အတွင်းများနေအမှန်နဲ့မှာအမှန်နဲ့အတွင်းနဲ့ ဒီစိတ်ကလေးလူကြမှာမဟုတ်ဘူးလားဟုတ်တယ်နော်ကိလေသာတွေများပါတယ်ကြာအတူပဲပြောကြပါဘူးမပါရင်တွေးနေမှာမဟုတ်ဘူးလားဟုတ်နော်ဟုတ်နော်ဟင်အဲ့တော့မှန်နေမတွေးသေးဘူးပေါ့ဟင်တွေးနေရင်တို့ကမှမဖြစ်ဘူးအဲ့တော့ဒီကမှတ်နေရမှာမှတ်နေမတွေးသေးဘူးပေါ့အဲ့ဒီမှတ်ထားကုန်ပဲတို့စာဝင်စားတယ်လို့ခေါ်တာဒီတန်ပြီးကြမရှိဘူးဟင် တန်ခိတာမရှိဘူးဖွာရဟုတ်နော်ဒီမိကိုကြောချောက်ပြောလိုက်အောင်မဲသာဆိုတာပါဠိစကားများမှာလို့ရှုပ်ပြိုက်တာဒီသူတို့ဒီတော့မတည်ဘူးဒုမင်းကုန်တော်ကြီးကြောင်းမှာခုချိန်ဆိုရင် မကြီးဒုတော်ကတော့မကြီးတော်ကြီးဟိုပြခုတော်ဒီဘူးလေးဟင်ကြောင်းတော်ရောမကြီးပင်ကြီးလေးမကြီးပင်ကြီးတဲ့ခုချိန်ဆိုရင်မကြီးရွယ်ဒီကဖွာဖွာနဲ့ကျူရတာ အဲ့တော့တပြက်နဲ့လဲရတာလဲမိရှုလဲမိရှုတန်ဆိုတာအဲ့ဒါပဲအတွေးကိုမိရှုပြစ်ဟင်ဟင်ဟင်အဲမကြီးပင်ဆောင်းမမကြီးပင်ညီနာတို့ရှေ့ကဆောင်းဆောင်းဆောင်းဆောင်းနဲ့အဲလဲတော့နောက်ကလည်းတပွဲပွဲကျွေးနေတာဗျဒီအရှိငါဘောတော့နောက်ပြန်လဲယူမှာရှုပ်မှုဗျခါပြီးလဲရတာပဲတမန်လည်းလှဲပြီးလဲဟာမိရှုပ်ပါလဲဟာနဲ့လောရမှာ အဲပါဆိုင်မေးတတိဟာလည်းဒီဖောင်းခဲပိတ်ခဲဆိုတော့ဘယ်ကြမ်းကြမ်းထင်းတယ်ဘာမှတာတော့ဖောင်းနေပြီနမတာမဟုတ်ဘူးဟင်ဟင်သူတို့ဖောင်းလို့ပြီးလို့ဒီထင်းကိုပြေရပြောရဟင်သိစားရောဟင်အနေစားကမှမထားလို့ဖောင်းရပြရမှာဟင်ဟင်ပြရမှာတချို့ကမာဒီဝါမှာတဲ့တချို့ကဖောင်းပြီးပတ်တဲ့တူတူပါပဲဟင် တိနဲ့မှတ်မိတာသာအဲ့ဒါဝင်သားပါလူဖြစ်တုံးသိခံမလို့တော့သိခံတော့သူတာကောင်တွေသူဟာသူပဲခံစားမာတာကြောင့်ညာဆိုင်အဲအေးခွေးကြီးခွေးတဘောကပါအတွက်သူလုပ်လို့ပေါ့နော်ကြည့်တဲ့ဒီကောင်းသားကြီးသူမလုပ်နိုင်ဘူးဟုတ်နော်ကြည့်ပြီးတဲ့ဒီကောင်းရွေးပြီးတဲ့ဒီမြတ်ဖို့ဆိုတာလူကလွယ်လို့ဘယ်သူမှမလုပ်ဘူး လူတန်ဖို့ဘယ်လောက်ကြီးကလေးဟုတ်နော်ဒီဒီလောက်တန်ဖို့ကြီးတာကြီးတို့ဝိမိတ်ကြီးနေနေခဏကနေအချင်းကုန်တော့မှာပေါ့ခဏကနေအချင်းကုန်မှာဆိုလို့ဖရာကဖရာရထသိတော်ပြီမဟာပမာရထပါဠိလိုပြောတာနော်ညာမာလိုတော့အဲ့ဒီရှုမှတ်ပွားပြပွားများပြီးနေကြပါတဲ့မိမိကြီးမနေကြပါနဲ့လို့ပြောတာ ဟင်ကျွတ်မှပြီးနေကြပါအဲ့ဒီကျွတ်မှနေတာပဲကမ္မထမ်းထိုင်တာနော်တတိလေးထိုင်ချတာကိုကမ္မထမ်းထိုင်ပါတယ်ဆိုတာပြောပြီးသားမဟုတ်ဘူးလားဟင်ဟုတ်တယ်နော်ဟင်အာယထပိကဝီမာပမာရထရှုမှတ်ပွားများပြီးခံဝင်စားနေကြပါမိမိကြီးမနေလိုက်ကြပါနဲ့ဟုတ်နော်ပြီးတော့ဒုတိယကမာပစ္စာဝိပတိတာရိနောတဲ့ ဟုတ်လားနောက်မှနှလုံးမသားမရမဖြစ်ကြပါနဲ့နော်တီဟာနေမှကိုမလုံးနိုင်မခိုင်နိုင်တို့အားမရှိတော့မှငါငယ်ငယ်တော့ငါမလုပ်ခဲ့ဘူးဟုတ်နော်ငါအချင်းကောင်းတော့ငါမလုပ်ခဲ့ဘူးဟုတ်နော်ဒီငါအခွင့်အရေးကောင်းတော့ငါမလုပ်ခဲ့မိလို့လို့နှလုံးမသားရမဖြစ်ကြပါနဲ့တဲ့နောက်ကြပါ ဟုတ်ပေါ့ဟင်နောက်ကြမှာနှလုံးမသားမရမရှိကြပါနဲ့ဒါဘုရားပြောတာဟုတ်ပေါ့ဘူးဟင်မာပိစာဝိပတိတာရီမောဆိုဟင်ဟင်ဘောမာကအနုဒါဝနီငါတို့ဘုရားရဲ့ဆုံးမကဒါပဲပြီးလိုက်ပြီတဲ့ဗျဟုတ်ဗျဟင်အဲ့တော့တို့ကမှားရမှာပါတော့အတွေးနဲ့အမှန်နဲ့ဒုစိတ်ကလေးလူမှာနော် အတွေးနဲ့အမှန်နော်မှတ်မိကြပါဘာနဲ့ဘာလို့မှာဟုတ်ကလားအခုအမှန်နဲ့အတွေးနဲ့ဘယ်ကဘသူလက်ထဲမှာတုံးတူးစိတ်ဟုတ်ကလားဟုတ်ကလားဘသူလက်ထဲကအာဒီလူပါပါဟင်တက်တက်တာလာနဲ့ရဖို့ဘောပါမလားဟင်သူလက်ထဲကအာဒီပြသူလက်ထဲကအာဒီပါမလား လေသူကတော့တစ်သက်လုံးသူခြင်ထားတာအတွေးရခြင်ထားတာအတွေးခြင်ထားတဲ့အတိုင်းအတွေးထားတဲ့အတိုင်းတို့လိုက်လုံထားတာဗျလိုက်လုံနေတာလဲအတွေးနဲ့လုံလုံနေရတာမဟုတ်ဘူးလားဟုတ်တယ်နော်အတွေးနဲ့ကြည့်တဲ့တို့လုံလုံနေအတွေးခိုင်းတဲ့အတိုင်းလုံလုံနေရတာဟုတ်ဗျသူခိုင်းတဲ့အတိုင်းတို့လိုက်ပြီးတော့အဲဟိုကိုယ်နဲ့တော့နေရလိုက်လို့ရတာမဟုတ်ဘူးလားဟုတ်တယ်နော်သူခိုင်းတဲ့အတိုင်းတို့လုံနေတာသူ့လက်ထဲမှာသူ့စိတ် တို့စီမှာဒုစိတ်မရှိဘူးတို့စီမှာဒုစိတ်မရှိဘူးဟုတ်နော်သူ့လက်ထဲမှာစိတ်အဲ့ဒါကိုယူရမှာဟင်သာသာနဲ့ရပါမလားဘွားရဘောကလာနနာယူနေတော်ဟုတ်ကလားဒီလိုတတိဝင်လာဝါရမှာပါဟုတ်ကလား တတိကပါတော့သူကဝင်လာမှလားကိုခေါ်ပါလားမှလားဒီလိုဝင်လာပြီအမအင်းသူကဘယ်တော့ဘူးဝင်ဆောင်နေလို့ကတော့ပေါ်လာမှာပါဗျာမထာတောင်းအတွေးကဘေးနာကကပ်ပြီးလိုက်နေတာဗျသူပါတို့ဒီကုန်းတော့ဘောလုံးနေရှိပါပါဘောလုံးသမားများတစ်ဖက်ပင်းထဲမှာခြေရှိခြေရတာဘောလုံးရှိနေတော့ကပ်လိုက်နေတာမဟုတ်ဘူးလားကပ်လိုက်နေရတာလေ ကန့်လိုက်နေရတာကျေဟိုဘက်ကနည်းနည်းလေးအဲဘောလုံးနဲ့ချီနေဝေးပြီးဆိုမှဖြတ်လူရဲတာသူချီရတာတော့လူဖောင်းပြီးခံရမှာပေါ့ဟုတ်နော်ဟင်ဖောင်းပြီးခံရမှာပေါ့အဲ့တော့ယူရဲဘူးဗျကန့်လိုက်နေရတာဘောလုံးသမားတို့သူ့ဘာဘာမှပူပါယူခွင့်ရတာဟုတ်နော်အဲ့တော့အတွေးကတော့တို့အမှတ်နောက်ကတတ်နိုင်နေတာနော် မှတ်ကြည့်ပါထိုင်နေနေရာဒေချာကြည့်ပါအမှားကလေးနည်းနည်းရောတာနဲ့ဟိုကကိုစောင်းတိုက်ပြီးဝင်လာတာအတွေးရရောက်လာပြီဘယ်ချိန်တွေးမှမသိဘူးတွေးလို့ငေါ်ပါဟာအမှားလို့ပြပါလားလေဘာပါပြီတော့ဘာပါအားရအောင်တွေးပြီးမှပြီးတော့တာဟုတ်ကလားဒီဘောဘယ်လိုလဲဘောဘာပလား ကိုကတော့ကနိုင်နေတာပြီးစားကြည့်ပါအမကလေးနည်းနည်းရှော့ရှော့ရှော့ရှော့သွားတာနဲ့အဲ့ဒီမှာဖတ်ဖို့သွားတာအမကအာယုအဆမ်းမတွေ့ရင်လေပြိမမှတ်ချင်တခါလာလဲအဲဖောင်းနေပိနေတခါလာလဲဖောင်းနေပိနေဖောင်းနေပိနေကြီးတဲ့မှတ်နေရတော့ခန္ဓာအနေပေါ်ခန္ဓာအကြလို့နေသွားလို့အမှတ်ကျသွားတာနဲ့ဟိုကသူကပတ်ဖို့ဝင်ကတ်တာ ကလိုက်နေတာနော်ဒီကလိုက်နေတာဒုက္ခလားမိမိရှင်နေတာလေးလုံးမိချာဟိုကမမိဘူးသူခိုင်းနေကြလေသူပိုင်စိတ်ကိုဒိုးဝင်ခိုင်းတယ်သူကျေနပ်မလဲလားနော်သူပိုင်တဲ့စိတ်ဒိုးကဝင်ခိုင်းနေတာမဟုတ်ဘူးလားနော်သူပိုင်တဲ့စိတ်အဲ့ဒါကိုဒိုးကငိုခေါ်ခိုင်းတော့သူမကျေနပ်ဘူးပေါ့အဲ့တော့အများအား ကဖုံးကဖက်လုံးပါပဲဟုတ်ဗျာဒီလိုက်မှာပဲရှင်အဲ့တော့သူကအဲဒွေးပြေဆိုတတိတန်ကြီးဗျအဲ့ဒီမှာဒုက္ခတတိကခုနကပေါ်လုံးနမလို့မလိုက်ဘူးတော့ခါထောက်ပြီးရကြံနေတယ်ကိုယ်လေကောင်ခါထောက်ပြီးဟောအမကရကြံနေတယ်ဗျဟင်ဒီတိုင်းဆိုရင်တော့ဒီ ကိုမရှိနဲ့ရှုံလေးမရှိနဲ့နော်ဟင်ဟင်ဆယ်ဘူးကိုမရှိလားခဏတို့ဘလောက်နဲ့ရှုံပါ့ရှုံမယ်ရှုံမယ်ရှုံမှာဟင်ရှုံရင်တော့သူ့ကိုရသွားရမှာနော်သူ့ပိုင်စိတ်ကိုသူ့ကိုရသွားရမှာနော်နော်သူ့ပိုင်စိတ်တို့လုံးတဲ့ထားတဲ့ဓာရီရလဲခုနက အာယုနဲ့ခံစားတဲ့ကကိုယ်ဓာတ်နဲ့တိုက်ပြီးတော့ကြိုက်တယ်အဲတော့လည်းကြိုက်ဆွဲဝင်မှာပေါ့နော်ကြိုက်ဆွဲဝင်မှာနော်အဲဒီမှာပြည်ပြီးချာလေးကြည်ကြည်သားမှာတို့ပြောနေကြကြက်သားရှားပေါ်မှာခြူတာပဲသားရပါတကယ်တွေ့တာခြူတာပါကြက်ဆိုတာတွေးယူမှရတာပါရှားပေါ်ကြက်မဝင်ပါဘူးဟုတ်မဟုတ်စဉ်းစားကြည့်ပါနော် ပြက်ကကျွေးမှဟောတာနော်ဒီရှားဘောခြူတာပဲစားရတာနော်တကယ်စားရတာခြူတာပါဒီပြက်ကတွေးတာပါတွေးမှပေါ်တာပါမတွေးမပေါ်ပါဘူးဟုတ်နော်ဟုတ်တယ်နော်ိတ်ပြောနေတော့ကြက်သားပတ်ထည့်ပြီးပါစာကတော့ခြုံပြခြုံပါလိမ့်မယ်နော်တို့တော့ဟိုကအစွဲအတွေးမရှိတဲ့အတွက် ချိုမှန်းကြက်ဆိုတာပေါ်နိုင်လို့လားလုံးမပေါ်ဘူးဟုတ်နော်အဲ့တော့အတွေးကြောင့်ကြက်ပေါ်တယ်ဆိုတော့သိကြတယ်ထင်တယ်တကယ်သားလားချူတာနော်ချူတာကတော့စားကြည့်ပါတစ်ခါဝတစ်ခါချူတစ်ခါပြောက်ထားပါဝါကြည့်ပါဝါကြည့်ပါဟုတ်နော်ပြီးတော့ကြက်သားပြီးချိုဤဝါကြည့်ပါဖယ်ကြက်လောက်ငါးကြက်လောက်ထိ နင်းနင်းနာနာကြီးခြူပါတယ်ဖယ်ကျတော့ကြတော့ခြူတော်တော်ပေါ့သွားပါ15ချက်ဟိုပဲကြတော့အခြူမရှိတော့ပါဟိုကတိကြီးကမြို့ချလိုက်တယ်သူ့ခြူလည်းသွားကုန်ပြီလေဟုတ်နော်ဟင်နောက်ဆုံးဘာမှမရှိဘူးလွှာသာစားရတယ်လူပဲဟုတ်နော်တို့စားတယ်လည်းရေးထားဘူးပါတယ်ဘယ်ရတာဖြစ်ဖြစ်ဒါကတို့ရတာကနေပြောမှာပါ နော်ဝက်တို့ကြက်တို့တရက်တို့လေဟုတ်နော်မျက်နှာကြတာလည်းဒီတိုင်းမှာပဲဘေးရောက်ရှိရေဓာတ်လုံကပြန်လာပါပဲဟုတ်နော်ဟင်ချွေးတော့သူမြေတာဥဆောင်နဲ့မြေတာလုံနော်ဒါလေးပါတော့ဘာသာကြီးတယ်မဟုတ်လားမြေတာလုံအဲ့အရင်လာပါပဲဝါကြည့်ပါချိုးရာများဆုံးကြက်သားသားချိုးရာပဲတွေ့မှာပါပဲဝါကြည့်ပါ ဆယ်ကျက်ကျော်လို့ရှိရင်အချိုးကုန်ပါလေ။ဒါတော့တွေ့လို့ချင်းဖုံးပန့်တွေ့လိမ့်မယ်။ဝါကြီးချင်းဆိုတော့တည်တော်ရဲ့တတိတယ်နော်။ဖမ်းမှဆိုတော့ဝါရဲ့တတိတယ်နော်။ဟုတ်နော်။အတိုက်တာရဲ့တို့ပါတော့ဦးဆောင်ကတည်သောဘူး။နောက်လိုက်ကဝါရောဘူး။အဲတော့အဲ့ဒီအချင်းတတ်ကိုရင်ချင်းဖမ်းပန့်နေတွေ့ပါလိမ့်မယ်။ဝါကြီးပေါ့။ 6 20လောက်ကျော်လို့ရှိရင်ရှင်နာပြောက်ပါတယ်တက်တက်တက်ပဲကြာမှာတော့တယ်။ဝါရောပဲကြာတော့တယ်နော်။ဟုတ်နော်။ဆက်ဝါကြည့်ပါ။မျိုးမချပါနဲ့။ဝါကြည့်ပါပြင်ပြီးမပြီး။ဝါကြည့်ပါ။ဟုတ်နော်။မပါများလာတော့ညီညီပြူကိုရေဆွတ်ထားတာဝါသလူစီတွဲတွဲပဲကြာမှာတော့တယ်။စီတွဲတွဲဆိုတာအခန္ဓာဖြစ်တဲ့ရေတက်နဲ့ညီတက်မှာရေထောက်ရပါတယ်။ ဟုတ်နော်ဒီစီတွဲတွဲဆိုတာလေစီနဲ့တွဲတွဲအဲ့ဒါရင်တွေ့အဲ့ဒါရင်တွေ့ပါလိမ့်မယ်အဲ့ဒါခန္ဓာရဲ့ဥပ္ပဒါဖြစ်တဲ့တတ်တွေ့ပါတယ်ဆက်ဝါပါဝါပါများတော့လွှားပါဝါရတာကမှအရာပါရှိသေးဒီတတ်ပိတ်ချံတော့တွေ့အမှားကဖြစ်တဲ့မြေတတ်ပိတ်ချံတော့လေလွှားပါဝါတာကမှအရာပါရှိပါသေးတယ်အဲ့တော့ကြက်သားပြီးချိုဤတို့ကမြဲနေတယ်နော် ဟင်တို့ကတော့ကျေသားပြီးချိုဤရဲနေတာနော်ကိုကတော့စီသေးလားဗျာစီပါဘူးအဖေအဖေအဖေအဖေတတ်ပြီးပေါက်ပြန်သွားတာကွယ်သားပါရင်လည်းဤလာကဖာပြပါလိမ့်မယ်ဤရာကိုရင်အဲ့ဒီချင်းဖမ်းမှမတော့မှာတက်တက်တက်နောက်ဟောတို့မြေပြူခဲ့ွားတလို့နောက်တော့ပုံမေဟုတ်နော်တရားဒီဘာလို့ဒီတိုင်းမှာပဲချင်းနဲ့ဒီတော့ဘာတိရင်တွေ့ပါလိမ့်မယ်နောက်မှအရင်ကခုနကတည်းကချင်းဖမ်းမှတက်တက်တက် အဲခုနလေးခုဒါလေးပါတစ်ခုပြီးတစ်ခုသူတတ်တိပြပါလိမ့်မယ်ဟုတ်ကလားဗျာဟင်ကျက်သားဘယ်နှခါစားပြီးတော့ဟင်ဘယ်လိုနေတော့တော့ဘယ်လိုနေတော့ဟင်ဘယ်လိုချုပ်တော့ပြောဟင်ကဲဘယ်လိုချုပ်တော့တော်တော်ကြီးချုပ်ပါလေတော်တော်ကြီးချုပ်ပါတော်တော်ကြီးနဲ့ပြီးတော့ပါ ဆုံးအောင်မလိုက်ဘူးနော်ချိုးရကျက်ပြီးချိုးပြီးဆုံးအောင်မလိုက်လို့ဆုံးအောင်မလိုက်တော့လုံးနေတယ်ပေါ့ဆုံးအောင်လိုက်တော့မှကိုယ်ကိုကြတာပြီးအောင်မှာပေါ့ဟုတ်နော်အဲလိုမှတ်တာပဲဒါတို့จิตသားစားမှုပြီးသားတွေပဲဟင်သူ့တော့จิตသားစားရင်းနဲ့จิตသားအောင်တို့မသိဘူးအဲတော့จิตသားပြီးချိုးဤဆိုတော့ဓာတ်တဲ့ရင်ကြိုက်မှာကြိုက်ကောင်းကောင်းဆိုရမှာ အဲတော့ဒီကနိညာကျက်ဆွဲဆွဲရင်ဘယ်တည်းရောက်မယ်ထင်တော့ဟုတ်ကဲ့အဲဒီစီကိုဒီပေးသွားမလို့ကျက်သေးသွားဟင်ပြောမှာရတို့ဒီလည်းလူလာပါပြီနဲ့ဒီကုန်းပြီးကျက်ဖြစ်တယ်ဟောဘယ်လိုဒီကုန်းပြီးကျက်ဖြစ်ဤတဲ့တော့ ဟောဟောကြီးမနေတဲ့ဒီဖြစ်တော့ဖြစ်တော့ဦးဆရာဘာဖြစ်လို့ဘွားလဲပြန်သွားပြီကိုပြဘယ်လိုလုပ်ကိုထားတော့ဘွားရဲ့ဘွားကများလို့ပါဘုရားအေးအေးသိဆိုရတာတော့ပါလေအဲ့တော့တကယ်စားလို့အတွေ့ဖြစ်တဲ့အချိန်ကစာရေးပြောက်ပါအတွေးဖြစ်တဲ့ကြက်ကတစ်သက်လုံးတန်ရင်မလို့ကြက်စားရင်လို့ဆိုရင်ခါပါမစားရဘဲနဲ့ဆိုရတာမနာဘူးလား မှန်ပါဗျာဟုတ်နော်မစားဘဲနဲ့ဆိုရတာကြက်စားဘူးလို့လားချိုးတာသာစားဘူးတာလေကြက်ကဒွေးရတာလေအဲ့ဒီအတွေးချစ်တဲ့ကြက်ကတက်တက်လုံးပဲတော့မှမကုန်ဘူးတကယ်စားရတဲ့အတွေးချစ်တဲ့အချိုကချက်ချင်းစားရင်ကုန်တယ်အဲ့တော့တို့မှာမစားရဘဲနဲ့ဆွဲဟုတ်ဗျာမရောက်ချင်ဘဲနဲ့တရိษံဘဝရောက်အောင်မှာနော် အဲ့ဒါလေးကိုလူဖြစ်တုံးပြီးပေးရမှာကျက်ဖြစ်မှာတော့တိရစ္ဆာန်ဖြစ်မှာတော့ဒီခွင့်ရေးမရှိဘူးနော်လူတောင်မဲ့ဒီကျင်းကြီးရှိတဲ့ဘာသာမှာသာရမလို့ကျင်းကြီးမရှိတဲ့ဘာသာမှာမရနိုင်ဘူးဟင်ဟုတ်နော်ကိုယ်ဝယ်ရုံဝပြုစုတောင်းရုံဘာသာမရနိုင်ဘူးကိုလိုကိုကိုယ်ရဲ့ကျင့်နိုင်တဲ့ကျင့်ပြီးရှိတဲ့ ဘာသာမသာကြက်သားဆိုင်ရင်ကြက်ကလို့ရမှာနော်ဝက်သားဆိုင်ရင်ဝက်ကလို့ရမယ်ဟုတ်ကလားဗျအဲဒါကိုစာရထပိကဝေမဟာပမာဒထဟုတ်ပါမကြသံပါမိမိကြီးမနေကြပါနဲ့ဘုရားတို့မဟာပမာဒထဆိုမိမိကြီးမနေကြပါနဲ့ဟုတ်ဗျာမဟာပိစာဝိပတိတာရိနောဆိုတာ နောက်မှနှလုံးမသားရမဖြစ်ကြပါနဲ့တဲ့ဟုတ်နော်အဲတော့တို့အဲတို့ကြိုက်ဆွဲတာကြက်ဖြစ်ပါလေဟုတ်နော်အဲအဲ့ဒီကြက်ပေါ်ကိုမကြိုက်သိမ့်နဲ့ကိုကစားကျင်တာကဝယ်တာနာချပေးတာကကြက်ဆိုကြိုက်မရတာအဲမကြိုက်ကြတော့လေအဲ့ဒီမကြိုက်သိမ့်တဲ့ပြည်သားမျိုးဆွဲရင်ကြက်မိပြီးရင်ရဲဖြစ်ပါဟုတ်ဗျာဟင်ရဲဖြစ်မှာ တုံတော့ခဲနှလုံးမသားရသိကနေရဘူးသွားမှာကျေသိကတရိသံသွားမှာကြိုက်သိကပိတ်တာသွားမှာဟုတ်ကလားဗျာဟုတ်ကြတယ်နော်ဟင်အဲ့တော့သူတရိသံကြရင်တော့ဘာမှမတွေ့တော့ဘူးဟိုပြီးတဲ့တရိသံလည်းရှိပါတယ်မရပါတယ်ဟုတ်နော်ငရဲရောက်ကြတော့ပြီးပါလိမ့်အဲ့ဒီခါကြတော့မှငါလူပေါ်လာတော့မှဒီလိုမလုပ်ခဲ့လို့ ဒီအခုလူခံရရပြီဟုတ်နော်ဒီလူပေါင်းမှလူထောင်နဲ့ရောက်မှနှုံတရတယ်ဟုတ်နော်လူဘဝရောက်ပါရဲ့ကျင့်စရာကျင့်နည်းတွေလည်းရှိပါရဲ့နဲ့မကျင့်မဲသွားရင်နောက်မှနှလုံးမသာတာဖြစ်မယ်တဲ့ဟုတ်ကလားဗျာအဲ့ဒါကိုမာပစ္စာဝိပတိပါရိနောလို့ဆိုဟုတ်ဗျာဟင် အဲတော့တို့ကခုနကပွားပြောတဲ့နှစ်နာရီတိုင်းကစပြောပါနော်တို့ကနှစ်နာရီတိုင်းကိုဘူးပွားရင်24နာရီတိုင်းရုံနိုင်ပါမလားအဲ့လောက်ဖြစ်မှာဘုရားဘုရားဆရာကြီးကတော့ထိုင်လို့ရပါလေတဲ့မာ24နိုင်ပုံများတဲ့နေရီတွေခွာရတင်ပါဗျာတရက်ကို24နိုင်ရှိတာကိုဟိုဘက်ကရှိနေတဲ့ဟာက ဟွာလား24နာရီအတွင်းကဝင်နေတာမဟုတ်ဘူးလားအဲ့တော့ဘွားကြီး36နာရီရှင်ရကနေပြီးတော့ချီအိုးဟင်အဲ့လောက်ထားရမှာမပါဟုတ်နော်မပါမရမှာဟုတ်နော်မဆန်းပါမပါမနာရင်မှတ်တင်ပါလာပါလိမ့်မယ်ရတာရှိရင်ပြောလာပါလိမ့်မယ် ပထမတော့မှာမပြင်းပါလေခံလို့သာလိုရတာပါဒူလေဒူဟိုခုကျင့်နိုင်တဲ့ကျင့်နည်းလေးဟာဒုစီရနာကြောင့်မဟုတ်ပါဘူးဆရာသမားနဲ့စီကံကြောင့်ဟုတ်နော်မလုံချင်မဲ့လုံခရတာပါဟုတ်ဗျမထိုင်ရင်လည်းထိုင်မရတာပါဟုတ်ဗျအဲ့ဒီကြားကနောက်တော့မှတ်ကျင့်ပါလာတော့တာရလာစီတော့ပေါ့လေဟုတ်နော်တို့ဟောလာဒီ တို့ဒါတရားတော်မျိုးရင်းနေမှာပါတော့ဆိုလို့ရှိရင်တော့ပထမနေ့မိုးတွင်းပြင်းပြင်းကြီးနဲ့တော့ပါဇာလာမရှိပဲလာကဘာသမားလဲပထမလာကတော့ခိုင်းလို့ပါလို့ကဲဖြစ်မပြေဘူးနော်လာကထုံးရဲ့လာကမြင်ရင်ဘယ်လိုနေလို့ဖြစ်ပြောလာမှာနောက်နောက်ပဲနေတော့ယုံတဲ့ဘယ်လိုနေလို့ဘုပြောလာမှာပြီးတဲ့များယာသူလေးတို့ ဟင်ပြီးခဲ့များဌာနဆိုင်ရာတာဝန်ခံငါဖြစ်သွားရင်ဟုတ်ကဲ့ပြောဆုံးတယ်မဟုတ်ဘူးကွာတော့ပထမတော့လာကမရပဲလုတ်တယ်လာကသာတမပထမလာလို့ဟုတ်နော်ဟုတ်နော်လုတ်ယူပါတာလုတ်ပါတို့ပြောနေကြတတာစိတ်ကြုံကြည်ပါ ဒီတိုင်းမိမိကြည်နေရင်အပေသွားမှာပေးကြသလားမပေးကြဘူးလားပေးကြပါဘူးရှင်သလားရှင်ပါဘူးရှင်တယ်ဟုတ်ကဲ့ဒါဖြင့်အပေကိုဒီဒီဒီတွေသွားခြင်းသလားမသွားခြင်းဘူးလားဒီတိုင်းကြီးမိမိကြည်နေရင်ဘယ်နဲ့တော့သွားပါဘူးရှင်တော့အပေကိုသွားမှာပေးကြတာကိုရှင်ခဲ့ရင် အဘေကလွတ်ဖို့ဟောဒီပတိတလုံးဟောဒီဘက်ကရတော့တဲ့ခုနပါများပါတယ်နော်မဲ့ဒီစီပါများပါတယ်ပတိတလုံးမနေ့ကလည်းတတိနဲ့တွဲတော့အာဒါဘိတံသံတော့တတိမှာပြောခဲ့ပြီးပြီလေတတိကံကရေဝရိယနေနိုင်မလားအတိကံကောတတိတော့ကံမအပေမရောက်ခြင်းမူဆိုရင်လေ အာဒီတိုင်းမင်းတော့ရောက်ရောက်တော့မှာဒီတိုင်းမင်းရောက်တော့မှာဟုတ်နော်ဒီတိုင်းမင်းတော့ရောက်တော့မှာအမြဲစဉ်းစားပါအမြဲစဉ်းစားပါဒီတိုင်းဆိုရင်ငါရောက်မှာငါရောက်မှာပဲဟုတ်နော်ဒီတိုင်းမင်းရောက်မှာအမြဲစဉ်းစားပါစဉ်းစားပြီးရင်ဒီအပေကလို့ဟောဒီပတိတလုံးမှာတော့ဒီအပေကလို့ဖို့ပတိတလုံးဟောယုံကြည် ဟုတ်ပါမလားဒီလုံနိုင်ပါမလားတော်ပြီဟုတ်တော့ချိုးတာစားယူချက်ကလုံအောင်ပြောတာဟင်အဲ့တော့ဒီမှာပါမှတင်ဒီမှာပါမှချိုးတာစားယူချက်ကတော့မှာချိုးဒီအီရာစားယူဝတ်ကတော့မှာပေါ့ဟုတ်တာပြောအဲ့ဒီတိုင်းကိုထိုင်းမှာ24နိုင်ဖြစ်နိုင်ရင်25နိုင်6နိုင်ထိတိုင်း တိုင်းမှာစိတ်ထိုင်လို့တာနော်ကျုပ်တတိထိုင်တာလို့တာနော်မှတ်ကြည့်ပါမှတ်ကြည့်ပါပထမအေဟိုမကတာပုဂ္ဂိုလ်ဟာလေးငါးစိတ်ချက်တည်းမပူပါဘူးချက်ချင်းအိပ်ပြောပါမှတ်ကြည့်ပါကြိုးစားတာမှတ်ပါဟုတ်နော်အဲ့တော့အိပ်ပြောနေရင်ပြီးသွားရင်တို့ပဲပဲသွားမှာပဲအိပ်ပြောရင်မတည်နိုင်ဘူးတည်နိုင်တာပဲ သိတော်ရင်ပြီဆိုတော့ပဲရောက်မှာဘာမှမသိဘူးအာယုဟောမှာအာယုမပြုတ်နိုင်ဘူးမောဟနဲ့ပြီးပါလိဒီကြရဲ့အိမ်မက်ကမဟုတ်တာမဲ့နေအိမ်မဟုတ်တဲ့နေရာရောက်ပါလိဟုတ်ဗျာအိမ်မက်မတုံးတာထွက်သွားရင်ဟောမှာဘောဟောဟင်အိမ်မက်ကဟောကောင်းတာဆွဲမှာမကောင်းတာဆွဲမှာဘောဟဘောဟဘောဟသိချသိချဟင်ဟင်ဟင်ဒီဟိုဒီကြက်ပြမှာပြီးလာတယ်ဟုတ်ဗျာ ဟင်ဒီဘုံတွေအပဲအပဲအပဲသွားမှာပြီဟုတ်ဗျာဟင်သူကတော့ဒီကုန်းကြီးကအပဲအပဲဘုံအောင်အဲအပေတွေ့တဲ့အပေါ်မှာဒီကုန်းကြီးတည်ထားတာပဲဟင်ထဲတော့အောက်ထများလာလို့ဟင်ဟင်ဟုတ်ကလားပဲရေဘုံနဲ့ဒီကုန်းတော့တော့ထဲတော့အောက်ထတင်တာပဲကြာဟင်ဒီထဲတော့အောက်ထကိုတင်တာပဲကြာတော့ဘယ်လို ဟင်မှတ်ကြည့်ပါမှတ်ပါများလာရင်အိယာကနိုးတာနဲ့မှတ်တမ်းနဲ့နိုးပါဘူးအဲ့ဒါ24နာရီမှမိခေါ်ပါတယ်ဟုတ်နော်တို့တချို့နည်းရှိပါတယ်မောဟကြီးသူများကြတော့ကဏနာနည်းလို့ခေါ်ပါတယ်မှတ်နဲ့မှားရတာလေကဏနဲ့ကဏနဲ့ဖောင်းနာမှရင်ဖောင်းနေပိန်နေဆိုတစ် ဖောင်းတာနဲ့ပိန်တာတစုံစုတစ်ပေါ့လေတခါဒုတိယဖောင်းနေပိန်နေသူနှစ်အဲ့လိုမှတ်ကြည့်ပါတကယ်လို့တရားမှာအိပ်ပျော်သွားတယ်ဆိုရင်လို့ဒါနဲ့ဖောင်းနေပိန်နေတရားတစ်ဆိုချက်ချင်းလာဒါဆိုဆက်မိပြီထင်တယ်ဆက်မိပါဘူးဆက်မိနော်အဲ့ဒါနဲ့ဆက်လေးနိုင်မှတ်ပြီးပွားရဟုတ်နော်ဟုတ်ပါဘူး စားရင်စားတဲ့နေရာထင်ရှားမှာပေါ့သွားသွားတဲ့နေရာထင်ရှားမှာပေါ့ထင်ရှားဆုံးနေရာမှတ်ပါမှတ်ပါများရင်ထင်ရှားတဲ့ထင်ရှားလာမယ်တဲ့အဲ့ဒါကိုစာလို့ပူတံပူတာတော်ပတ္တိထင်ရှားစွာပတ္တိရှုပါတဲ့ဟုတ်နော်ဒါကစာကဆိုတာသူ့ကိုဖွင့်တဲ့စာကကြတော့ထင်ရှားတဲ့ထင်ရှားအောင်မှတ်တော့ဘာအကျိုးရှိသလဲဆိုတော့ ကာမရှိဘူးရှိတိုင်းသိနိုင်ပြီတဲ့နောက်ကထပ်ပြီးတော့ဖွင့်ထားတာလေဟုတ်နော်မရှိဘူးရှိတိုင်းဆိုတော့တို့ပါတွေ့မှာတော့ညသာရင်ဝါကျင်နာနဲ့ဝါတာတွေ့တော့မယ်ထင်တယ်နော်ဒါမို့ခြူတာမှရင်ခြူတာနဲ့ပြီးတာပဲရှိတော့မယ်ထင်တယ်နာပါဘူးနော်ကျက်ကုန်းပါဘူးနော်ကျဲတာအရှိကိုရှိတိုင်းခြူတာနဲ့ပြီးတာခြူတာသာခြူတာပြီးဟုတ်နော်ချင်းနာသာချင်းနာတွေ့မှာပေါ့ အဲ့ဒါရှိရှိတိုင်တွေ့အဲ့ဒီအရှိရှိတိုင်တွေ့အောင်လို့ထင်ရှားတဲ့နေရာကိုထင်ရှားတဲ့ထင်ရှားအောင်မှတ်ပါလို့ခိုင်းတာလေဗျာဟင်ကဲဘယ်နဲ့တော့အဖွာဟင်ဟင်တော်မီဒီကုန်းပြီပဲတဲ့ အပွားတော်နေကြမှာရွှေနေမှာဒီပါဒီတော်ဗျာဟုတ်ပါမလားဟုတ်ပါဗျာကျမလူတော်လေးခိုးမှညာဖြစ်နေတယ်ဟုတ်ပါဗျာနိုင်ဘူးဟုတ်ကလားဒီကေတော်ပေါ်ဗျာရောက်ကူပြီးသားပဲဟောတာဗျာနာဘူးနာဘူးနာဘူးနာဘူး ဘီဘီတွေဖြစ်လာတော့တို့ကတရားလို့အောင်တောင်းတယ်တရားခံရဖို့ကြတော့ကိုတွေးမှခံရကိုတွေးရအောင်လုပ်တာကိုကျူတာပါပါလားအဲဟုတ်တော့ဟင်းဆရာတော်ကဘယ်လိုဟောထားတာပါလားဘုရားရာအိုးဘုရားရာအိုးနဲ့ညာကြည့်တော့အားကြည့်တော့ဒီ site ပြီးတော့ထိုးမှရတော့ဗျာ ဒါလည်းဒီနေ့တော့ဘောဒီလိုဒီလောက်မှာလာပါဗျာဒီနေ့တော့ကလေးလေးလူလူဒီလေးနဲ့ပေါ်တဲ့လာတဲ့သတိလေးနဲ့ကပ်ပြီးဖြစ်ခဲ့ပါဗျာဟုတ်ပါဗျာဒါဒီဗုဒ္ဓပေးတာပဲအဲ့တော့ဒီဒီဒီဒီကိုသမတလုပ်ရတာတို့ဒီမှာလဲအမှတ်ကဒီဒီဒီဒီလုပ်နေရတာဟိုကအတူရနောက်ကလက်ဝါးကြီးနဲ့ရွယ်လိုက်နေတာဗျာတတိတစ်ချက်တော့ထားတဲ့ဒီလို့ထားနောက်ကပုံပေါ်တာဗျာဟုတ်ကလားဗျာဒီပုံတလူပဲ တို့ကမှားရမှားလူဘဝလူတံဖို့ပုဂ္ဂလာဗျာလူအတိဗျာဖွင့်ရယူဖို့ပြီးကြတယ်လားဟုတ်ပါဘူးပုဂ္ဂလာဒီဒီမှာလာထိုင်လို့လည်းပြောရသေးတာဟုတ်ပါဘူးဘောရောဘောရာပြီဟုတ်ပါဘူး